စေရနာဖြာဖြာတို့ကြောင့်ဘီးရန်ခတ်သိမ်းကြောင်းကြခတ်သိမ်းဆိုရင်ခတ်သိမ်းကင်းလို့ငြိမ်းချဝေးကွာချ၍အသက်ရှိခြင်းအနာပြင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစံရှိသောလူရှိရာတောင်းတအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခသိမ်းပြည့်စုံများ၍ဆင်းရဲခတ်သိမ်းတို့ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြင်ရပူညာဖြင့် လင်းမြတ်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံပန္တိဣတရဏိနသဟရှင်ကတမ္ပလကတံဥပောတ္ထသီလံမယာသာမိနုဒ္ဓံကတဝါ သီလံဒေထနိဗန္တိယမဟာဝဒာမိတံဝတိထနမောတတဗကဝတောအရဟတောဓမ္မာသမ္ဗုဒ္ဓတ္တ ံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိသုတံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံ တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိရဏကမနာပရိဘုံနာသမဏ ပါဏာတိပါဒဝိရမဏိတိခာပရံသမာရိယာမိပါဏာတိပါဒဝိရမဏိတိခာပရံသမာရိယာမိအဒိနာဒါနာဝိရမဏိတိခာပရံသမာရိယာမိအဒိနာဒါနာဝိရမဏိတိခာပရံသမာရိယာမိအဗျမ္မစရိယာဝိရမဏိတိခာပရံသမာရိယာမိအဗျမ္မစရိယာဝိရမဏိတိခာပရံသမာရိယာ မိဥဒ္ဒဝါဒဝေရမဏိတိတ်ခံတံသမာဓိယာမိဥဒ္ဒဝါဒဝေရမဏိတိတ်ခံတံသမာဓိယာမိသုရာမိရယမြစ္စသမာဒဌာနာဝေရမဏိတိတ်ခံတံသမာဓိယာမိသုရာမိရယမြစ္စသမာဒဌာနာဝေရမဏိတိတ်ခံတံသမာဓိယာမိဝိကာလဘောဇနာဝေရမဏိတိတ်ခံတံသမာဓိယာမိဝိကာလဘောဇနာဝေရမဏိတိတ်ခံ နိစ္စနိစ္စဣဒဣဒဝါရိကဝါရိကဝိတုကဝိတုကသတ္တနာသတ္တနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာကာရဏကာရဏမန္တနမန္တနဝိဘုဒနာဌာနာဝေရမဏိတိတ်္သာဗြဟ္မသမာရိယာမိ ဥစ္စာတယနာမဟာတယနာဝေရမဏိဒိဋ္ဌာပရံသမာရိယာမိဥစ္စာတယနာမဟာတယနာဝေရမဏိဒိဋ္ဌာပရံသမာရိယာမိဣရမိတိလံဣရမိတိလံမေဃဖလာမေဃဖလာညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတု နေနသာထေငါသမဏဂတံဥပောတထသီလံဓမ္မံတာရုကံကတဝံအပမဒေနအမ္ပါတိထာသာသနာတော်တက္ကရာ2556ခုနှစ်လူတော်ဟောကောဇာတက္ကရာ1395ခုနှစ်မြေမလာဇန်10ရက် ဇွန်လ18ရက်နေ့ကနေ့ဒီနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆေးဘာစပရင်မြို့မင်္ဂလာမကျောင်းတဲ့10ရက်အချိန်မြင့်တရားစခန်းပွဲ၌ဘုရားဓမ္မဒါနဘုရားလူပေးလူမှာကတော့ပฏิပ္ပာဏသုတ်တာဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်း တရားတော်ဒီနေ့ခွန်ကြီးတို့မင်္ဂလာရမဓမ္မမိသားစုများကိုဣရိယာပဌာပိုင်းကိုခွန်ကြီးဟောကြားပြမှာဖြစ်ပါတယ်ရန်တော်အားဖြင့်ဘုရားတို့ဂျမန်နိုင်ငံမှာရောဒီအမေရိကန်နိုင်ငံမှာရော သာသနာတော်ထွန်းလင်းနေတာဖြစ်တဲ့အတွက်သရိယတိဘက်ကသတ္တနေကြီးလူပွားလာတယ်လို့ပฏิပတ်တိဘက်ကလည်းတွင်တရားတတ်တယ်တရားဌာနလေးရောင်များစွာလူပွားလာမြန်မာနိုင်ငံမှာလူပွားလာတယ်လို့အမေရိကန်နိုင်ငံမှာလည်းတရားဌာနလေးရောင်များစွာအဲဒီလိုတရားဌာနလေးမျိုးစုံနဲ့ တရားစခန်းပွဲတရားအထုပွဲရှင်းပါကြတယ်။ညာသောအပြင်တော့ထိုင်ကမ္မထံကိုပဲအဓိကထားပြီးတော့တရားပေးကြတရားပြကြတယ်များပါဘုန်းကြီးတို့ကျေးဇူးတော်ရှင်မာရင်ဆရာတော်ဘုရားကြီးကတော့ဒီတိပ္ပဏသုတ်တံဒေသနာတော်မှာလာတဲ့အတိုင်းအပြည့်စုံ ညွှန်ကြားပြီးတော့တရားတွေပြန်တတ်ဟောကြားတော်မူခဲ့ပါတယ်ဒီဣရိယာပဓာပိုင်းမှာဆိုရင်မြတ်စွာဘုရားကဣရိယာပု၄မျိုးဟောခဲ့တာပဲကုလသံပရံဘိကဝေဘိက္ခုကိစ္စံတုံဝကိစ္စံမိတိပသနာတိထိတုံဝထိတောမိတိပသနာတိနိသိဏောဝနိသိဏောမိတိပသနာတိ တရားလုံးဝတရားလုံးမိတိပဇာနာတိဘေကဝေရတော်များဥจิตသားတို့ဘုနာဇာပရရှုမပွားများထုတ်ကုန်နောက်တစ်မျိုးကဘေကုယဟန်ဒီဝါတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစေမူလီ ယသမိတိသွားတိဝေပဇာနာတိတိဒီဝါတိအောင်ရှုပါဒီတော်ဝါယတ်တော်လေးဝါယလျင်ဒီဝါယတုံးရဆင်းရခိုင်ရစင်မူလီဒီတော်မိတိယတိဝေပဇာနာတိတိဝါတိအောင်ရှုပါနိသိလောဝါထိုင်တော်လေးဝါထိုင်လျင်ဒီဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စင်မူလီ နိတေယောမိတိထိုင်တိဝိပဿနာတိတိဝါတိအောင်ရှုပါတရားတော်ဝါလျောင်းတော်ဤဝါလျောင်းလျင်တိဝါလျောင်းတော်လျောင်းစဉ်လျောင်း၌လျောင်းစဉ်မူပြီးတရားတော်မိတိလျောင်းတိဟု၍ပဿနာတိတိဝါတိအောင်ရှုပါရသော်ဘုရားကဣတိရာဟု၄ပါးရှုမှတ်ပုံမူဒီတိဋ္ဌာနသုတ်တံဒေသနာတော်ကြီးမှာအပြည့်စုံဟောကြားခဲ့တာ ဒါကြောင့်ကျေးဇူးတင်ပါသေးဆရာတော်ဘုရားကြီးဟာသွားတဲ့မူရာသွားတဲ့ဣရိယာပုနဲ့လည်းပဲသွားတိုင်းသွားတိုင်းသွားလေသွားလေရှုမှတ်ဖို့ရက်တဲ့ဣရိယာပုနဲ့ဆိုရင်လည်းရက်တဲ့အမူအရာကိုစိုက်ပြီးတော့ရက်တယ်ရက်တယ်ရှုမှတ်ဖို့ ထိုင်နေဣရိယာပုနဲ့လည်းပဲထိုင်နေထိုင်နေရှုမှတ်ဖို့လျောင်းနေဣရိယာပုနဲ့လည်းပဲလျောင်းနေလျောင်းနေရှုမှတ်ဖို့ရသော်ဗျာဟောကြားတော်မူတဲ့အတိုင်းပဲဒီတိသနာသုတ္တဒေသနာတော်ကိုမြင်ထားပြီးတော့ကျေးဇူးတော်ရှင်ပါဠိဆရာတော်ဘုရားကြီးဟောကြားတယ်။ဒါကြောင့်မို့ဘုန်းကြီးများလည်းပဲဘုန်းကြီးတို့ယောဂီတို့ရှင်များကျေးဇူးတော်ရှင်ပါဠိဆရာတော်ဘုရားကြီးရဲ့ဥပနိဒိယအတိုင်း ဒီတိခါဒေသနာတော်မှာလာတဲ့အတိုင်းဣရိယာပဋ္ဌာပိုင်းကိုဘုရားဒီနေ့ဟောကြားပေးမှာဖြစ်ပါတယ်။ယောကိစ္စယောဝကိစ္စမိတိပဇာနာတိသွားရခါမှာသွားသည်ဟူ၍ပဇာနာတိသိဒီဝံသိအောင်ရှုသွားနေတဲ့အမူအရာလေးကိုသွားတယ်လို့ပဲရှုရှု ညာလန်းနဲ့ကမ္မညာလန်းနဲ့ပေလန်းနဲ့ကမ္မပေလန်းနဲ့လိုပဲရှိရှိဘုန်းကြီးတို့ညာလန်းပေလန်းလမ်းနေတယ်ဆိုတာရက်နေတာလားသွားနေတာလားသွားနေတာဒါသွားနေတဲ့အမူအရာလေးကိုရှိနေတာဒီနဲ့ပူပြီးတော့ရွေးချမ်းလှုပ်ရှားနေတဲ့သဘောသိကြရင်ဒီနဲ့တိုးပြီးတော့ရှိဖို့ပဲကြွားရင်ကြွားရင်ခြားရင်ခြားရင်ရှိဖို့ ဒီနဲ့ပို့ပြီးတော့သိကျင်နေတယ်ဆိုရင်ကြွားရယ်လမ်းရယ်ခြားရယ်ရှုဖို့ပဲဒီနဲ့ဒီနဲ့ပို့ပြီးတော့မိမိသိစိတ်လေးသိကျင်နေဆိုရင်ကြွားခြင်းစိတ်ကလေးနဲ့ကြွားရုပ်ကလေးလမ်းခြင်းစိတ်ကလေးနဲ့လမ်းရုပ်ကလေးခြားခြင်းစိတ်ကလေးနဲ့ခြားရုပ်ကလေးဒါလေးကိုသိချာသိအောင်ရှုဖို့ပဲဒီတဲ့ဒီတဲ့ပို့ပြီးတော့သိစိတ်ရွေ့ရှားလှုပ်ရှားနေတဲ့သဘောလေးကိုသိချာသိကျင်ရင်အဲ့ဒီကြွားမှုလေးကိုလေးပဲကြွားရယ်ကြွားရယ်ကြွားရယ်ဆင်းရဲ လမ်းနဲ့ကံမှာလမ်းမှုလေးရဲ့မဆုံးမချင်းဆင်းဆင်းလမ်းနေလမ်းနေလမ်းနေဆင်းဆင်းချလိုက်တဲ့ကံမှာလည်းချမ်းမှုလေးဆင်းဆင်းအဲ့လိုကြွမှုလမ်းမှုချမ်းမှုလေးတွေရှုနေတယ်ဆိုတာရက်တာရှုတာလားသွားတာရှုတာလားသွားနေတဲ့အမူအရာလေးကိုရှုနေတာအဲ့လိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီသတိပြန်ဒေသနာတော်မှာလာတဲ့အတိုင်းသွားရင်သွားရင် ညာလန်းတွေပင်လန်းတွေကြွားတွေခြားတွေကြွားတွေလန်းတွေခြားတွေစသည်ညွှန်ကြားပြီးတော့ပြတ်သားနေတဲ့အခါမှာအဲဒီအချိန်မှာဗြဟ္မာရီဖြစ်တဲ့ပုဂ္ဂိုလ်များနေပြီးသွားရင်သွားတယ်လို့ရှိရုံနဲ့ကမ္မထံဖြစ်ရောလားဆိုတဲ့မေးခွန်းကြီးဖြစ်ပေါ်လာသွားရင်သွားတယ်လို့ရှိရုံနဲ့ကမ္မထံဖြစ်ရောလားတရားရောရနိုင်ကြလားတရားတွေ့နိုင်ကြလားဆိုတဲ့မေးခွန်းကြီး အဲ့ဒီမှာသွားရင်သွားတယ်လို့သိုံလေးနဲ့ကမ္မထဖြစ်နိုင်ပါမလားတရားမရှိမှဘယ်နဲ့လည်းပဲသွားနေရင်သွားမှမသိဘူးလားစသည်ဖြင့်အဲ့လိုဖြစ်ပေါ်လာတယ်အဲ့ဒီမင်းကုန်းတွေကိုအဲ့ဒီအားကိုဘုရားထန်တာဆရာကလည်းဖြေထားပါတယ်ကမ္မသောနာဒိင်္ဂနာတေယောပိကိစ္စတာကိစ္စမာပိဇာနန္တိနဗနိတံဧဝရူပံဇာနနတံတာယဝုဒ္ဒံ သောဏသင်္ကာလတယောမိခွေမြေခွေစရှိတဲ့ဉာဏ်သာတ္တဝါတို့တော်မှလည်းကိစ္စတံသွားကုန်လည်းသောကိစ္စမတိသွားကုန်သည်ဟူ၍ကမ္မဇာနာတိပြကြတိမှာမှန်လာပါ၏ဒါပဲဆရာထောက်ခံပြောရဟုတ်ပါလေခွေးမြေခွေးစားရှိတဲ့အညာသာတရားမရှုမှတ်တဲ့ပုဂ္ဂိုလ်ကြီးလေသွားရင်သွားမှန်သိတယ်ဆိုတာမှန်ပါလေဒါကဆရာကထောက်ခံပြီးသူ့ တော့သူပြောတဲ့စကားတွေတော့ခံပြောတယ်သို့တော်လေးပဲပန္နာသူတော်လည်းပဲဣဒံဤသွားမြင်သွားသည်ဟုတိတိဟုသောဘုရားရှင်ဤစကားတော်သည်ဧဝရူပဇာနနံတန္တယတာမယဟန်ရှင်လူတို့မိဘွားခွေးမြေဝိစရှိတဲ့ညာဇာတတဝါတို့သည်အလေးပါအတိမျိုးကိုကြည်၍နဝုတ္တဟောအပ်သည်ကမဟုတ်ပါဘူး ထပ်ထပ်တရားကာဝယ်ပြီးတော့ပြောလိုက်တယ်မြတ်စွာဘုရားကသွားရင်သွားတယ်လို့သိရမယ်ဆိုတာတမန်တရားမရှိမှတဲ့ရဟန်းရှင်သူများနဲ့ခွင်းမြေခွေစရှိတဲ့အဉာဏ်စံပရမတွေရဲ့အလေးကောင်အတိမျိုးကိုရည်ရွယ်ပြီးတော့ဟောရတာမဟုတ်ပါဘူးတဲ့။ဧဝရုပ္ပိနိသလနံတတုပါလတိနပဇံတိ အတ္တပညာနာဥပ္ပတိတိကမ္မထာနာဝပฏิပဌာနာဘာဝနာဝနာဟောတိဧဝရူပံဇာနာယသနာနာဤသို့အလေးပေါင်းအတိပိတတုပါဏတိနာပဇေတိတတဝဟုဆွဲလန်းသောအယူကိုလည်းမပေတတ်ချီတမပုဂ္ဂိုလ်ဤသွားရင်သွားရင်သွားရင်လို့တည်တယ်တရားဟုတ်ပါလေတည်နေတာအဲဈေးကိုသွားမယ် ကျောင်းကိုသွားမယ်ရုံးကိုသွားမယ်အလုပ်သွားမယ်တိတာသွားမှာအဲ့ဒီလိုတမ္မာပုဂ္ဂိုလ်ရဲ့သွားရင် သွားမှသိရဲ့အတိဟာတတုပလတိနာပဆိုင်တိတတ္တဝါကိုဆွဲအယူကိုလည်းမပိနိုင်ဘူးလေအတ္တပညာနာဥက္ကာတိတိအသက်ကောင်ငါကောင်ဟုသောထင်မှရှင်းကိုလည်းပဲမခွာမနှုတ်နိုင်ဘူးဒါကြောင့်ကမ္မထာနာဝကမ္မထာနဲ့မမြည်ဘူး တတိပဌာနာဘာဝနာဝတတိပဌာဘာဝနာလည်းပဲနာဟောတိတခုမှမဟုတ်ဘူး။ဘာကြောင့်လဲ။တဏ္ဍာပုဂ္ဂိုလ်ရဲ့သွားရင်သွားတယ်လို့သိတဲ့အတိဟာပုဂ္ဂိုလ်တ attva ဆိုတဲ့အယူဆွဲကိုလည်းသူမပယ်နိုင်ဘူး။ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အဆွဲအဲ့ဒါကိုလည်းမပယ်နိုင်ဘူး။အသက်ကောင်ငါကောင်ဆိုတဲ့ထင်မှတ်နေတဲ့အယူဆွဲကိုလည်းသူမခွန်နိုင်ဘူး။ဒါကြောင့် တဏ္ဍပုဂ္ဂိုလ်ရဲ့သွားရင်သွားမှန်သိရဲ့အသိဟာကမ္မထာလည်းမဖြစ်ပါဘူးဝိပဿနာတတိပ္ပံဘာဝနာလည်းမဖြစ်ပါဘူးဒါတော့ခန္ဓာစေစစ်ဆိုတာအိမန္တဘေကုလောဤယောဂီယဟံဤကွာယောဂီပုဂ္ဂိုလ်ဤဇာနနံအတိဉာဏ်ဒီတတ္တုပနံဒီပဇေတိတတ္တဝံကိုဆွေးနံသောအယူကိုလည်းပေတတ်ပါ၏ အတ္တတင်ညာဥက္ကတိတိအသက်ကောင်လားကောင်ကိုဒီမှာရှင်းကိုလည်းပဲခွန်လို့တတ်ပါပြီကမ္မထာနှင်းစေဝကမ္မထာအစဉ်လေးဖြစ်ပါပြီတတိပဋ္ဌာနာဘာဝနာဆိုတတိပဋ္ဌာဘာဝနာလေးမြည်ပါပြီယောဂီပုဂ္ဂိုလ်ရဲ့သွားရင် သွားတယ်လို့သိတဲ့အတိယောဂီယဟန်ရဲ့သွားရင်သွားတယ်လို့သိနေတဲ့အတိမျိုးကြတော့သတ္တပန္နတိမထေရတိရဲ့ တတဝါဟုယူဆထားတဲ့အစွဲလမ်းလေအဲ့ဒီယူဆကိုလည်းပယ်နိုင်နေတယ်။အတ္တတင်ညာဥပ္ပန္နေဒီအသက်ကောင်ငါကောင်ဆိုတဲ့အချိန်မှချင်းကိုလည်းပဲအယူမှမှုကိုလည်းပဲခွာနိုင်တယ်။ဒီတော့ဘုန်းကြီးတို့အခုလက်တွေ့သွားတဲ့အမူအရာလေးကိုရှုနေတဲ့ယောဂီပုဂ္ဂိုလ်များမိမိရှုနေတဲ့အခါမှာကြည့်ဖို့ ညာခြေလမ်းတဲ့ကံမှာညာလမ်းတွေပဲခြေလမ်းတဲ့ကံမှာပဲလမ်းတွေစရှုတယ်အဲဒီလိုဆရာတော်ညွှန်ကြားတဲ့အတိုင်းပဲသွားရင်သွားလေသွားလေညာလမ်းတွေပဲလမ်းတွေရှုတယ်ဟုတ်တယ်ဆိုတော့ကဆရာပြောတဲ့အတိုင်းပဲသွားနေတာဒီမှာခြေောက်ကြီးရဲ့ပုံမှန်တရားကြီးနဲ့မြင်နေတယ် သွားတာလည်းငါသွားတာပဲဟုတ်တယ်ယောက်ျားသွားနေတယ်မိန်းမသွားနေတယ်ဒီအစိုးရရှိနေတာသို့တော်အဲ့ဒီသွားနေတဲ့အမှုရာပေါ်မှာသိသိချာချာတတိမိကံပြီးတော့အဲ့ဒီပေါ်မှာသွားတဲ့အမှုရာခြေနှမ်းလေးစတာကနေခြေနှမ်းလေးဆုံးပြီးတည်အောင်ဘယ်ခြေနှမ်းလေးစတာကနေဘယ်ခြေနှမ်းလေးဆုံးပြီးတည်အောင်အဲ့ဒီမှာညာလန်းတယ်ခြေနှမ်းတယ်တက်ကတက်ကရှုနေပါ တစ်ခေါက်နဲ့မိမိရှုလို့မရရင်နောက်တစ်ခေါက်ထပ်ရှုပါဒီတစ်ခေါက်နဲ့မရရင်နောက်တစ်ခေါက်ထပ်ရှုပါသုံးပါသုံးခေါက်နဲ့မရရင်လေးပါငါးပါရှုကြည့်ပါအဲဒီလိုရှုလို့ရှုစိတ်ကလေးကအဲ့ဒီလမ်းနဲ့အပေါ်လေးမှာရှုစိတ်ကလေးစွဲနေစွာကတ်တီးနေပြီဆိုရင်ရှည်တော့ဆိုတဲ့ပုံပန်းတရားကြီးထင်သေးတယ်လားတော့မထင်တော့ဒီချက်စူးစူးဆက်ဆက်ရှုကြည့်တော့ ဒေချံစူးစူးဆိုင်ဆိုင်ရှိကြည့်တမန်ငါဆံငါနဲ့ဒီမှာလမ်းလျှောက်တာနဲ့ဈဉ္ဉံလျှောက်တာကိုကွဲပြီးစီလမ်းလျှောက်တယ်ဆိုတာကအညောင်းကြီးလျှောက်တာလမ်းလျှောက်တယ်ဆိုတာဘာဖြစ်လျှောက်တာလဲအညောင်းကြီးလျှောက်တာပါဈဉ္ဉံလျှောက်တယ်ဆိုတာသမာဓိဖြစ်ဖို့ဈဉ္ဉံလျှောက်တယ်ဆိုတာဘာဖြစ်ဖို့လဲသမာဓိဖြစ်ဖို့လျှောက်တာလမ်းလျှောက်တယ်ဆိုတာဟိုကြည့်ကြည့်ကြည့်နေအပြင်းကြီးစကားတပြောပြောနဲ့လျှောက်တာ ဈဉ္ညာလျှောက်တယ်ဆိုတာအမှတ်တတိနဲ့လျှောက်တာ။ဘာနဲ့လျှောက်ရလဲ။အမှတ်တတိနဲ့လျှောက်တာ။ရှုမှတ်မှုတတိလေးနဲ့ကပ်ပြီးလျှောက်နေတာ။အဲလိုလျှောက်နေတဲ့အတွက်ကြောင့်မို့ရှုမှတ်တဲ့အာယုံပေါ်မှာညာရှိလမ်းရင်ညာရှိပေါ်မှာရှုစိတ်ကြီးဒီခါလေးကဲခနဲ့တီးနေအောင်လမ်းလာလေးနဲ့မှတ်တာလေးနဲ့တစ်ထပ်တည်းကြအောင်ရှု။ဘယ်ရှင်လမ်းလိုက်တဲ့ကံမှာဘယ်ရှိပေါ်မှာမှတ်စိတ်လေးနဲ့တစ်ထပ်တည်းကြအောင်ရှု။ အဲ့ဒီပုံမှာမဆိတ်ကလေးကထခံထခံအနုပတနာအချင်းချင်းခံမှန်းအဲ့ဒီပုံမှာထက်ထက်ထက်ကရှုစိတ်ကြီးစိတ်စိတ်ကြလာတဲ့အခါကျတော့ဟောခြိလန်းဆိုတဲ့ခြိတော့ဆိုတဲ့တရားမတင်တော့တည်ရပြီးတည်ရတည်ရပြီးတည်ရရွေ့ရွေ့နေတဲ့သဘောကိုတွေ့ရတယ်။ဘာသဘောကိုတွေ့ရတာလဲ။ရွေ့နေတဲ့သဘောရွေ့နေတဲ့သဘောဟာဝါယောဓာတ်ပဲ။ ရွနေတဲ့သဘောကဘာတတ်လဲဝါယောအဲ့ဒီဝါယောဓာတ်ကရုပ်တရားဘာတရားလဲရုပ်တရားပါအဲ့ဒီရွနေတဲ့သဘောလေးကိုသိနေတဲ့စိတ်ကဘာတရားလဲကျင့်ကြည်စံလှမ်းတိုင်းလှမ်းတိုင်းဘာနဲ့ဘာတွေ့နေလဲအဲ့ဒီထဲမှာငါဆိုတာပါသေးရလားမပါဘူးယောက်ျားမိန်းမပါသေးရလားမပါဘူးပုဂ္ဂိုလ်တ attva ပါသေးရလား အဲ့ဒီအစွဲကြီးရှိသေးရလားမရှိတော့မရှိတော့တဲ့အတွက်ကြောင့်မို့ဟောဘုန်းကြီးတို့ကူသွားတယ်လို့ရှုနေတာကမ္မထံမဖြစ်ဘူးလားဖြစ်ပါဘူးပฏิပဒံဘာဝနာရောမဖြစ်ဘူးလားဖြစ်ပါဘူးပฏิပဒံဘာဝနာဖြစ်တယ်ခေတ္တမှာပုဂ္ဂိုလ်ရဲ့သွားရင်သွားရင်အတိနဲ့အခုယောဂီပုဂ္ဂိုလ်ရဲ့ရှုရင်းသိတဲ့အတိတူလေရလားမတူပါဘူးဘယ်လိုမှမတူတော့ဘူးအဲ့ဒီမှာတေချာစူးစိုက်ပြီးတော့ရှုလေတကယ့်သဘာဝအရှိသဘာဝအစစ်မှန်ကိုတွေ့ရ တကယ်ရွေ့နေတဲ့သဘောရွေ့နေတဲ့သဘောတည်ရခြင်းတည်ရခြင်းရွေ့ရွေ့သွားတဲ့သဘောဒါလေးပဲသိတယ်။လက်ရှိလမ်းလေးခံမှလည်းပဲဒီမှာခြေထောက်ဆိုတဲ့တရားမထင်တော့တည်ရပြီးတည်ရတည်ရပြီးတည်ရရွေ့နေတဲ့သဘောပဲပုံပန်းတရားပြဉ္ညာတရားပြောက်ပြီးတော့ပရမတ်ရွေ့ရွေ့နေတဲ့သဘောလေးမတွေ့ရဘူးလား။အမှန်တိလားအမှားတိလားအမှန်တိပါအမှန်တိကိုတရားသိတာလားမတရားသိတာတရားသိတာ ခံရင်ပြီးတာလားဈဉ္ညာလျှောက်ရင်ပြီးတာဈဉ္ညာလျှောက်ရင်ပြီးတာဒါကြောင့်ဈဉ္ညာလျှောက်ရှုမှတ်ရင်လည်းတရားတွေ့နိုင်ပါလားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးဒီလိုယထာဘုဒ္ဓဉာဏ်ဖြစ်နေပြီအမှန်ပြီလားအမှားပြီလားဗျာအမှန်ပြီပြီလားတကယ်ယထာဘုဒ္ဓဉာဏ်တကယ်ယုံနာလို့အမှန်ပြီတယ်အဲ့ဒီအမှန်သိပြီဆိုရင်ကအမှား ငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုရဲအဲ့ဒီအမှားသိရှိသေးရလားရှိပါဘူးအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားပြုတ်ပါဘူးထိုင်ရှုမှရင်လားဈဉ္ညာလျှောက်ရှုမှရင်လားဈဉ္ညာလျှောက်ရှုမှရင်ပါလွယ်လွယ်လေးတက္ကာယဒိဋ္ဌိပြုတ်ဖို့ကဘာမှခက်ခဲတာမဟုတ်ဘူးဈဉ္ညာလျှောက်ပြီးရှုရင်းနဲ့လေပဲပြုတ်သွားနိုင်တာထိုင်ပြီးတော့ဘောဟပင်ယာယုံလေးရှုရင်းနဲ့ရောမပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူး ပြုတ်နိုင်လေရက်ပြီးရက်တယ်ရက်တယ်ရှူရင်းတယ်ရောမပြုတ်နိုင်ဘူးလားအမှန်တည်းရင်အမှန်မစင်ဘူးလားစင်ပါဘူးအခါလေးစင်တော့အလင်းရောက်တာနဲ့အမောင်းမပြောက်ဘူးလားပြောက်ပါဘူးအေးအဲ့ဒီဉာဏ်လေးပေါက်ဖို့ရည်ကြီးတယ်ရှုရရှုရဆိုတာတာမန်အရှုမှတ်ကုန်လေးဖြစ်ယုံလေးရှုရတာမဟုတ်ဘူးတကယ်ကိုတရားစူးစိုက်ရှုရင်သူ့ရဲ့အရှိတဘာဝအတိုင်းအမှန်တမ်းမမြင်နိုင်ဘူးလားမြင်နိုင်ပါဘူးအမှန်တမ်းမြင်နိုင် အဲ့တော့ဒီလိုသွားနေတဲ့အမူအရာလေးကိုရှုနေခြင်းအားဖြင့်ခုဘုန်းကြီးပြောတဲ့တာမန်ပဂရိပုဂ္ဂိုလ်ရဲ့သိတယ်ဆိုရင်အတိမျိုးနဲ့ကုယောဂီရဲ့ရှုလို့သိတဲ့အတိမျိုးတူသေးရလားလဲဘုရားကမတူပါဘူးဒါကြောင့်မို့ဒီမှာသွားတဲ့နေရာမှာလေးပဲကိုကိစ္စတိကတ္တကမနာကိကာရဏကိစ္စတိဆိုပြီးသွားတဲ့အမူအရာနဲ့ဆက်ပြီးမေခွန်လေးတုံးလို့ထွက်လာကိုကိစ္စတိဘယ်လိုသွားသနည်းပြီးတော့ ကတ္တကမနံဘယ်သူဤသွားမှုနည်းကိကရဏကိစ္စတိဘယ်ကြောင်းကြောင့်သွားတယ်လဲအဲ့ဒီမှာမိဂုံလေးသုံးခုဖြစ်ပေါ်လာအဲ့ဒီမိဂုံလေးသုံးခုမှာတတ်ထအဲ့ဒီမိဂုံသုံးခုတို့တွေကောကိစ္စတိဘယ်သူသွားတယ်လဲကိုသုံးမိဂုံ၌ကောစီတတ္တဝါပုဂ္ဂလောဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်ညာနာကိစ္စတိသွားပြီမဟုတ်ဘူးတပည့် ခုယောဂီအမှန်တဘာဝသိနေပြီဆိုတဲ့အခါကျသွားနေတဲ့အခါမှာပုဂ္ဂိုလ်တ attva ယောက်ျားမိန်းမရှိသေးရလားမရှိပါဘူးမရှိတော့သွားနေတာဘယ်သူနဲ့ဘယ်သူသွားနေတာလဲယုံနဲ့နာမည်တကယ်ကိုယုံနဲ့နာမည်ပုဂ္ဂိုလ်တ attva သွားနေတာမဟုတ်ဘူးအဲ့ဒီလိုအမှန်သိသွားတယ်ကတ္တကမ္မနတိဘယ်သူဤသွားမှုလဲဆိုတဲ့လေးခုမှလေးလေကတ္တစီတတ္တောဝါတတ္တောဝါပုဂ္ဂလတ္တဝါတတ္တဝါပုဂ္ဂိုလ်တစုံတယောက်ဤညာ နာကမနာသွားမှုမဟုတ်ဘူးသွားနေတာဘသူဤသွားမှုလဲဆိုရင်လည်းပုဂ္ဂိုလ်တ attva သွားနေတာမဟုတ်ဘူးလေရုပ်နဲ့နာသွားနေတာဘသူလဲဘသူသွားနေတာလေရုပ်နဲ့နာသွားနေတာကိဉ္တရဏကစ္စတိဒီမှာသုံးချက်နဲ့မေးဖို့မှာဘယ်အကြောင်းကြောင့်သွားတယ်လဲဆိုတော့မေးဖို့မှာစိတ်တကရိယာဝါယောနာဒုဝိပါလိနာစိတ်ကပြုအပ်သောတောင်းတင်းလှုပ်ရှားမှု၏ဉာဏ်လှုပ်ရှားခြင်းကြောင့်ခစ္စတိသွားတယ် စိတ်ကသွားခြင်းလို့ယုတ်ကြီးသွားနေတယ်။သွားခြင်းတာကဘာတူလဲစိတ်။သွားနေတာကဘာတူလဲယုတ်။ဒီစိတ်ဆိုတဲ့နံတရားလေးကသွားခြင်းတော့ဘာတူသွားနေတာလဲယုတ်။ငါသွားတယ်ဆိုတာဟုတ်ကလားမဟုတ်ပါဘူး။ယောက်ျားမိန်းမသွားတယ်ဆိုတာဟုတ်ကလားမဟုတ်ပါဘူး။သွားနေတာကယုတ်။သွားခြင်းတာကဘာတူလဲစိတ်။ဒီစိတ်ဆိုတဲ့နံတရားလေးကသွားခြင်းတာ။အဲ့ဒါနဲ့စပ်ပြီးတော့ဘုရားတို့ဒီမှာအေးတာ အေဝံဝဇာနာတိတဲ့ဒီမှာတွားနေရင်တွားစီကိုရှုမှတ်တော့ယောဤယောဤယောဂီပုဂ္ဂိုလ်ဤဧဝံဝဇာနာတိဤသို့ပြန်အဖြစ်သိပါလေဘယ်လိုသိကြလဲဆိုတော့ကိစ္ဆာမိတိစိတ်တံတဲ့တွားမိဟုကြံသောစိတ်တွေဥပ္ပစ္စတိရှိဥစွာဖြစ်ပေါ်လာတယ်။သွားတော့မယ်ဆိုရင်ဘသူကရှိဥစွာဖြစ်တာလေ။သွားရင်လည်းစိတ်ပါ။အေးတွားခြင်းနဲ့စိတ်ကရှိဥစွာဖြစ်ပေါ်လာ။ခုမှအပြင်ခုဘုန်းကြီးတို့ယောဂီများခုတရားများနေတယ် ဘုန်းကြီးတရားပြီးဆုံးသွားပြီဆိုရင်အဲ့ဒီမှာတရားပြီးပြီဆိုတော့ထိုင်နေခြင်းလားထပ်သွားခြင်းလားသွားခြင်းတဲ့စိတ်ကလေးကပထမမဖြစ်ဘူးလားဖြစ်ပါဘူး။အဲသွားခြင်းစိတ်ကလေးဖြစ်လာတဲ့အခါကျတော့မှဒီခန္ဓာကိုယ်ကြီးကတည်ရခြင်းတွေ့ခြင်းကြွလာပြီးတော့တည်ရခြင်းတွေ့ခြင်းမသွားဘူးလားသွားပါဘူး။ဒါကြောင့်ကိစ္စမီဒီစိတ်ကံသွားမီဟုကြံသောစိတ်တွေဥပ္ပစ္စတိရှိမှုဆိုတာဖြစ်ပေါ်လာတယ်။တန်ထိုစိတ်ကဝါယာဇနီတိတောင့်တင်းလှုပ်ရှားမှုဆိုရင် တုတ်တောင်တန်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်စိတ်ကသွားမယ်ဆိုတဲ့ခံပြတော့ဘာရောတတ်တွေကရော့ကျသွားတာလားတောင်တင်းလားတောက်တာမှန်တာဒီသွားတော့မယ်ဆိုတဲ့ခံပြတော့စိတ်ကစားဝါရောတတ်တွေရဲ့တောင်တင်းလှုပ်ရှားမှုတွေဖြစ်ပေါ်လာလေဝါရောအဲ့ဒီတောင်တင်းလှုပ်ရှားမှုကဝိညာဉ်တွေကာယဝိညာဉ်လို့ခေါ်တဲ့တွန်းကံမှုတတ္တိအထူးကိုဇနီးပြီးဖြစ်ပေါ်တယ်တောင်တင်းလှုပ်ရှားမှုကနေပြီးတော့ဟောဒီခန္ဓာကိုယ်ကြီး ကာယဝိညာဉ်ကိုခေါ်တဲ့ခန္ဓာကိုယ်ကြီးကိုတွန်းကန်မှုတတ္တိထူနေခြင်းလားအဲဒီလိုစိတ်တဝိရိယဝါရောတာလူဝိပါလိနာစိတ်ကပြုရသောတောင့်တင်းလှုပ်ရှားမှုဤတဏ္ဍလှုပ်ရှားခြင်းကြောင့်တက္ကနတကာယတတကိုယ်လုံးဤဥရတော်ပြီးမိဟာတော်ရှိပဲလို့တဲ့တဲ့ဆောင်သွားခြင်းကိုခမဏန်တိသွားခြင်းဟူ၍ဝစတိခေါ်ဆိုရပါလေဆိုလိုရင်အဓိပ္ပာယ်ကတော့သွားခြင်းနဲ့စိတ်ကြောင့် သွားရုံမဖြစ်ဘူးလားဖြစ်ပါဘူးသွားချိန်တဲ့စိတ်ကနန္တရားသွားနေတာကဗာတရားလေယုတ်တရားယုတ်တရားပဲအဲဒါဒီလိုယုံတဲ့နံကိုအမှန်သိလိုက်ပြီဆိုတာနဲ့အတူယောက်ျားမိန်းမဆိုတဲ့ အစွဲတွေတခါလေပယ်ပြီးမဖြစ်ပြီဘူးလားဗျာဖြစ်ပါရဲ့ဒီတရားကိုသွားရင်းနဲ့လေယုံနာကွဲပြီးတော့မသိနိုင်ဘူးလားသိနိုင်ပါဘူးယုံနာကိုအမှန်သိပြီဆိုရင်တတန္တရာလုံးကစွဲလာခဲ့တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိရောမပြုတ်ဘူးလားပြုတ်ပါရဲ့ဒီစုကြည့်သမ်းပါလားအတ္တလေးကိုသွားခြင်းတာကနံသွားခြင်းတာကနံသွားတဲ့ဟန်ကယုတ်သွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ် သူမဟုတ်ငါမဟုတ်သွားဒါနံနဲ့ယုတ်သွားဒါနံနဲ့ယုတ်နာယုတ်နှစ်သိအမြင်ရှင်းနာယုတ်နှစ်သိအမြင်ရှင်းသွားရင်အလုံးလုံးသွားရင်အလုံးလုံးသွားခြင်းဒါကနံသွားခြင်းဒါကနံသွားတဲ့ဟံကယုတ်သွားတဲ့ဟံကယုတ်သူမဟုတ်ငါမဟုတ်သူမဟုတ်ငါ ကနံနဲ့ယုတ်သွားကနံနဲ့ယုတ်နံယုတ်နှစ်သိင်းအမြင်ရှင်းနံယုတ်နှစ်သိင်းအမြင်ရှင်းသွားရင်အလုပ်လို့သွားရင်အလုပ်လို့သွားရင်ဝိပဿနာအလုပ်လို့ပါသွားရင်ဘာလို့လုပ်ရမှာလဲဝိပဿနာပဂတိဘုန်းကြီးတို့သွားရင်အတွင်းနဲ့လည်းမသွားပါနဲ့အငင်းနဲ့လည်းမသွားပါနဲ့ဒီကတရားမှာယောဂီပုဂ္ဂိုလ်ကသွားနေတာအတွေးနဲ့သွားနေတယ် တက္ကတရားမှာအငြိမ့်လေးနဲ့သွားမယ်တက္ကတရားယောဂီပုဂ္ဂိုလ်ကဟန်နဲ့သွားလေရရှိတက္ကတရားမှာယောဂီပုဂ္ဂိုလ်ကမန်ပါပါနဲ့သွားနေရရှိဘုန်းကြီးပြောချင်ပါတယ်ဉာဏ်လေးနဲ့သွားပါပါလေးနဲ့သွားမှာလေအေးယောဂီကဉာဏ်လေးနဲ့သွားပါနောက်ကဉာဏ်ရှင်သွားလိုက်ပါအဲ့လိုဆိုရင်အမှန်သိတာလေမပေါ်လာဘူးလားပေါ်လာပါဘူးအမှန်သိတဲ့ဉာဏ်လေးပေါ်လာလိမ့်မယ်ဉာဏ်လေးနဲ့ရှင်သွားမှာ ဒါကြောင့်မို့ဒီမှာဒီဒီချာချာတတိဥစည်းတဲ့စိတ်ကလေးနဲ့ယောဂီပုဂ္ဂိုလ်ဟာသွားတိုင်းသွားတိုင်းခြိလန်းတိုင်းခြိလန်းတိုင်းဒီဒီချာချာတတိကပြီးတော့ရှုမှတ်နေလို့ရှိရင်တကယ်အမှန်တဘာဝကိုဒီဒီချာချာဉာဏ်နဲ့မတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးဉာဏ်နဲ့တွေ့တယ်သို့တော့ဘုန်းကြီးစပြီးတော့တမာရီထူတော်ဥစားတရားစခန်းကိုစပြီးတော့ အလေးအကျင့်မရှိသေးပဲခုမှစပြီးတော့တရားစီကံဝင်စားပုဂ္ဂိုလ်မှာချက်ချင်းချင်းတဘာဝလက္ခဏာတွေချင်းချင်းဖို့ဆိုတာသိမလွယ်သေးဘူးအဲဒီကိုရှုမှတ်တဲ့အာယုံပေါ်မှာစုစိတ်ကလေးနေအောင်လို့ရမနေကြိုးစားပြီးတော့ရှုနေရတယ်။သွားရင်လည်းစိတ်တွေကဟိုရောက်ဒီရောက်မရောက်ဘူးလား။ရောက်ပါဘူး။ဟုတ်တယ်။အဲဒီဟိုရောက်ဒီရောက်ရောက်နေတဲ့စိတ်ကိုမရောက်အောင်ဒီခြေနှားလေးလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းပေါ်မှာရောက်အောင်ကိုမနေကြိုးစားပြီးတော့ရှုမှတ်နေရတယ် အဲ့လိုယူသားရှိမှနေရတဲ့အခြေမျိုးမှာသဘာဝလက္ခဏာတွေထင်နိုင်မှာမလားမထင်နိုင်သေးဘူးတကယ်ကိုသဘာဝလူနာတွေကိုဘယ်လို့မှမသိနိုင်သေးဘူးအဲ့လိုယောဂီဟာဒီပုံမှာစိတ်ကလေးနေအောင်ရှိမှဖို့ပဲနည်းတိုက်တွန်းတာအဲ့လိုစိတ်ကလေးကိုဈဉ္ဉံအာယုံပေါ်မှာစိတ်ကလေးနေအောင်တိုက်တွန်းတဲ့အတိုင်းယောဂီကဒီဒီချာချာရိုးရိုးသေးသေးရှုမှတ်မယ်ဆိုရင်ပေါ့နော် ရိုးရိုးတည်တည်ရှိတယ်ဆိုတာရှိမှတ်တဲ့အာယုပေါ်မှာစိတ်ကလေးရောက်သူအာယုစိုက်ပြီးရှိတာအမှတ်ဖြစ်ုံနဲ့ရှုနေတဲ့ပုဂ္ဂိုလ်ကရိုးရိုးတည်တည်ရှိတာမဟုတ်ဘူးတကယ်ကိုသူ့ရဲ့သဘောတဘာဝကိုအမှန်သိအောင်သိချာတတိကံပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကတကယ်ယူတည်တဲ့ပုဂ္ဂိုလ်ရှင်နာလေးလှမ်းနေတဲ့အခါမှာလည်းဒီမှာဟိုကရှင်နာလေးလှမ်းလိုက်တာနဲ့ဒီကမှတ်စိတ်ကလေးနဲ့တစ်ထပ်ထပ်ကြအောင်မှတ် ဘယ်ချိန်လေးနှမ်းလိုက်တာလဲဒီကမှတ်စိတ်လေးနဲ့တစ်ထပ်ထပ်ကြအောင်မှတ်နေအဲဒီမှာအာယုံနဲ့မှတ်စိတ်တစ်ထပ်ထပ်ကြနေအောင်မှတ်နေပြီစူးစိုက်မှတ်နေပြီဆိုရင်စိတ်တွေဟိုရောက်ဒီရောက်ရောက်သေးရဲ့မရောက်တော့ကိုတီးရှိမှတ်တဲ့အာယုံပေါ်မှာစူးစိတ်လေးကြားနေပြီဒီပေါ်မှာထက်ခါထက်ခါထက်ခါထက်ခါခြေလမ်းလမ်းလမ်းတိုင်းမှာတစ်ခေါက်လမ်းလိုက်တယ်ဒီမှာတစ်လမ်းလမ်းလိုက်တယ်မစိတ်ကြီးရလည်းတစ်ခါလည်းမစိတ်ကြီးနဲ့တစ်ခါတည်းကြားတော့လိုက်တော့တစ်လမ်းမှတ်လိုက် မစိတ်ကြီးကတစ်ထပ်လေးကျသွားလိုက်ဆိုတော့မိမိစိတ်ကြီးကဘယ်ချီပေါ်မှာရောက်သွားလဲညာချီပေါ်မှာရောက်သွားလဲဘယ်ချီပေါ်မှာရောက်သွားလဲညာချီပေါ်မှာရောက်သွားလဲဒါပေမဲ့သူ့ဟာသဘာဝလက္ခဏာတော့မထင်သေးဘူးဒီခြေထောက်ဆိုတဲ့ပုံမှန်တရားမျိုးရှိသေးတယ်ဒီပုံမှန်ပဲစိတ်ကြီးရောက်နေလို့ရှိသေးတယ်အဲ့ဒီပုံမှန်စိတ်ကြီးမြင်နေပြီဆိုတဲ့အခါကလည်းကြတော့စိတ်နဲ့ရှောင်နေရဒီပုံမှန်အာယုံလေးဝင်စားနေပြီဖြစ်တဲ့အတွက်ကြောင့်အချိန်ကြီးဟာ နန္တနာရောက်ရောက်တာဆိုရင်တခဏလေးနဲ့ခုံသွားလို့ပဲအဲဒီမှာသူစိတ်ထဲမှာตายရတာသဘောကျတာဘုရားကလေးရန်လျှောက်တယ်ဆိုရင်ညောင်းတယ်ခါတွေလည်းညောင်းတယ်ဒူးတွေလည်းညောင်းတယ်ပေါင်ရင်းတွေလည်းညောင်းတယ်နားတယ်ခြေဘွားတွေလည်းမတည်ခြင်းအခုကျတော့ဘောတဏှာရွေးချင်လေးကိုသူကအာယုံမြင့်သွားတဲ့အခါကျတော့ကြားတယ်လို့ထင်သေးရဲ့လားထင်တော့အဲဒီမှာဈဉ္ဉံအာယုံထဲမှာအာယုံမိနေပြီဒီပုဂ္ဂိုလ် အဲ့မှာနောက်တစ်ချိန်ဆက်ချောင်းရှော့ပြီဆိုရင်အဲ့ဒီပုံမှာပဲဒီမှာညာချင်းလန်းလန်းနဲ့မှတ်တယ်ဘယ်ချင်းလန်းလန်းနဲ့မှတ်တယ်အဲ့ဒီပုံမှာအာယုံမစိတ်ကြီးငြင်းပြီးမိလာတဲ့အခါကလည်းကြတော့ဟောလန်းလန်းလန်းလန်းဟာရှည်ရောက်ဆိုတဲ့တရားမထင်တော့ပဲလေတခါလေတည်ရည်ပြီးတည်ရည်တည်ရည်ပြီးတည်ရည်ရွေ့ပါနေတဲ့သဘောရှင်လန်းလေးဆုံးသွားပြီဆိုရင်လည်းတင့်တောင်သွားတဲ့သဘောနော်ဘယ်ရှင်လန်းလေးလန်းလန်းရင်လည်းဒီလိုပဲတည်ရည်ပြီးတည်ရည်ရွေ့ရွေ့ပြီးတော့နောက်ဆုံးတင့်တောင်သွားတဲ့သဘော အဲ့ဒီရွေ့နေတာလေးနဲ့ကျင်းသွားတဲ့သဘောတောက်သွားတဲ့သဘောဒါလေးပဲသိတယ်။အဲ့ဒီအာယုံလေးငင်းနေပြီးဟိုကစိုးစားသွားရင်လည်းအဲ့ဒီပုဂ္ဂိုလ်ကမဆိတ်ကြီးမလွတ်ချင်တော့စိုးစားရကပြန်လာရင်လည်းမဆိတ်ကြီးမလွတ်ချင်တော့စိုးစားပြီးပြန်တော့လေဟိုလုံးကဆိုရင်ကိုယ်ဆောင်နဲ့ဝင်သွားပြီးအေးရကိုလှည့်ပြီးခဏနားမယ်ဆိုစိတ်ကကြည့်အခုမနာချင်တော့ဈဉ္ညာပေါ်မှာအာယုံမိနေတဲ့အခါကျတော့ဟောတနေရာလေးမှာဈဉ္ညာနဲ့ရှောက်ချင်တယ် အဲ့ဒီမှာဈေးညံလျှောက်ခင်လေဒီပုံမှန်ပဲအာယုံကမိနေမိနေတဲ့အခါကျတော့မှငါတိုးပြီးတော့မစိတ်ကြီးတိုးလျှောက်လိုက်ရုံပဲဆိုရင်ဟောတိုးလျှောက်လိုက်တယ်ကြွားရင်ချားရင်ကြွားလိုက်တယ်လေချားလိုက်တယ်လေကြွားတာလေချားနေလိုက်တယ်လေကြွားတာလေချားနေလိုက်တယ်လေတခါတထက်ထက်မိနေတာတထက်ထက်မိနေတာပဲကြွားလိုက်တဲ့အခါမှလည်းပဲတခါတရံမှာပေါ့ပါသွားတာရှိတယ်တခါတရံမှာလေးချသွားတာလေးပါသွားတာရှိတယ် တခါတည်းမှာကြောက်ရတဲ့ကံမှာတရွတ်ပြီးတရွတ်ရွေ့ပါသွားတာရှိတယ်ချနေတဲ့ကံမှာလေးကျသွားတာရှိတယ်တခါတည်းမှာလည်းပေါ်ကျသွားတာရှိတယ်တရွတ်တရွတ်နဲ့ကျသွားတာလည်းရွေ့ချင်းတရွတ်ရွေ့ချင်းကျသွားတာလည်းရှိတယ်အစဉ်စဉ်ရွေ့မှုကြီးရဲ့အစဉ်စဉ်ကိုသိအဲဒီကြွမှုချမ်းမှုလေးကိုတခါတည်းအာယုံမြဲလာပြီးမိနေရမယ်ဆိုတဲ့အခါကျတိုးပြီးမှချင်တာအဲဒီမှာကြွားတယ်လမ်းနေချတယ်အစဉ်စဉ်ကြွမှုကြီးရဲ့အစဉ်စဉ်ကိုသိတာ ကြွတာလေးကတချွာလေးလားအစင်းစင်းလားအစင်းစင်းကြွမှုလေးရဲ့အစင်းစင်းကြွလာတာကိုသိလာတယ်လမ်းမှုလေးရဲ့အစင်းစင်းလမ်းရည်လာကိုသိတယ်ချမ်းမှုလေးရဲ့အစင်းစင်းတည်ပြီးတည်ပြီးအစင်းစင်းချသွားတာလေးကိုသိတယ်အဲ့ဒီလိုသိနေတဲ့ကဒီပုံမှာစိတ်အာရုံကြီးဆွေးမြဲမိနေပြီဆိုတဲ့ကကလာကြတော့ဟောကြွတိုင်းကြွတိုင်းဟာရွိရွိရွိရွိပါသွားအစင်းစင်းပါသွားကုန်ပြီသို့မဟုတ်ပေါ့ပြီးပါသွားကုန်ပြီဒါလေးကိုသိတာ လမ်းလိုက်တဲ့ကံမှလည်းပဲတည်ရွေ့ပြီးတည်ရွေ့တည်ရွေ့ပြီးတည်ရွေ့အစဉ်စဉ်ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့သွားဒီဘက်ကလမ်းနေတဲ့ခြေတော့ကရွေ့ရွေ့ရွေ့ရွေ့သွားနေတယ်လို့ထောက်ထားတဲ့ခြေတော့ကလည်းတောင်းပြီးခိုင်းတောင်းနေတယ်တင်းနေတဲ့သဘောသွားတင်းနေတယ်တတိယမလုပ်ဘူးဒီဘက်မှလည်းပဲဒီမှာရွေ့နေတဲ့သဘောကိုလည်းတင်းလိုက်တယ်တစ်ဖက်ကိုပြန်ကြည့်လိုက်တဲ့ကံမှလည်းပဲတောင်းပြီးခိုင်းနေတဲ့သဘောကိုတွေ့နေတယ် ချမ်းနိုင်တဲ့အခါကာလကြတော့ဟောရွေ့ရွေ့ရွေ့ရွေ့ကြာသွားတာကိုတွေ့ရတယ်တခါတည်းမှလေးပြီးကြာသွားတကူလုံးရဲ့ဝိညာဉ်ရှိမှုတခါလည်းရောက်သွားတဲ့အခါကျတော့လေးပြီးကြာတော့တာတွေ့ရတယ်အဲဒီလိုယောဂီပုဂ္ဂိုလ်ဟာကြွားတိုင်းလမ်းတိုင်းခြားတိုင်းတကယ်သဘာဝလက္ခဏာလေးတွေပဲသူ့ရဲ့အရှိသဘာဝလေးတွေကိုအရှိတိုင်းသိတယ်အဲဒီလိုသိလာပြီဆိုတဲ့ပုဂ္ဂိုလ်ဟာရှိတော်ဆိုရဲပညာတရားကြီးထင်သေးရလား အဲ့ဒီသွားနေတာငါသွားနေတယ်သူသွားနေတယ်ယောက်ျားသွားတယ်မိန်းမသွားတယ်ဆိုတာရောထင်သေးရလားမထင်တော့ဘူးအဲ့ဒီအစွဲတွေရောရှိသေးရလားမရှိတော့သူ့ရဲ့ဉာဏ်ထဲမှာတရွေ့ပြီးတရွေ့ရွေ့နေတဲ့တကယ့်ကိုတဘာဝအရှိတဘာဝလေးတိုင်းနဲ့သိနေတယ်အဲ့ဒီအတိဟာအမှန်ဒီလားအမှန်ဒီလားအမှန်ပါဗျာ ဆင်းရှုရင်းသိတာလားဈဉ္ညာလျှောက်ရင်းသိတာလားဈဉ္ညာလျှောက်ရင်းသိတာဒါကြောင့်ဈဉ္ညာလျှောက်တဲ့အခါမှာတမန်ငါရှံငါလျှောက်ရမှာလားစူးစူးဆိုင်ဆိုင်လျှောက်ရမှာလားစူးစူးဆိုင်ဆိုင်လျှောက်ရမှာတိချာမိသွားနေရင်သွားမှန်းသိအောင်တိချာရှုရကျွမ်းနိုင်ရင်ကျွမ်းမှန်းသိအောင်တိချာရှုရလမ်းရင်လမ်းမှန်းသိအောင်သိချာရှုပါချရင်ချမ်းမှန်းသိအောင်သိချာရှုဖို့မလိုဘူးလားမလိုပါဘူးအဲ့ဒီလိုရှုရင်အမှန်တဘာဝကိုမသိနိုင်ဘူးလားသိနိုင်ပါတယ်သိရှုကြည့်စမ်းပါကြွာတာကြွာမှန်းသိ သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်ဘုန်းကြီးတို့ယောဂီများသေးသေးချာချာမြင်အောင်ကြည်ဆိုတာပဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လားဉာဏ်မျက်စိနဲ့ပါဗျာဒီဉာဏ်မျက်စိနဲ့ကြည့်ပါနော်မျက်လုံးကြီးနဲ့ခြေထောက်ကိုငုံမကြည့်ပါနဲ့ဉာဏ်မျက်စိလေးနဲ့သေချာမြင်အောင်ကြည့်ဒါကြောင့်ကြွားတာကြွားမှန်းသိ ကြွားရာကြွားမှန်းသည်ဒေဒေချာချာမြင်အောင်ကြည်ဒေဒေချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏ဧဒါ တတ္တိသေနာဝါယောတတ္တိယူနေတဲ့သဘောလေးသိရင်ဘာသာကိုသိတာလဲဝါယောတတ္တိယူတရားလားနန္တရားလားယူတရားပါဘုရားသိနေတဲ့စိတ်ကြီးကဘာတရားလဲနန္တရားပါဘုရားကျောတဲ့ကလေးမှာကိုပဲဒီမှာယုံနာကိုသိနေတယ်ယူနေတဲ့သဘောလေးသိတယ် တခါတည်းဟာဘုန်းကြီးယောဂီများကြွားရဲ့ခံမှာလေးပါလာတာရောမတွေ့ဘူးလားတွေ့ပါပါလေးတာတဲ့သဘောလေးကိုတွေ့နေပြီဆိုရင်ဘုန်းကြီးယောဂီများပထဝီဓာတ်လို့လည်းပြောလို့ရတယ်ဒါမှမဟုတ်အာဘောဓာတ်လို့ပြောလို့ရတယ် အဘောဓာဆိုတာယူစီဖွဲ့စီရေတတ်ပါတယ်လေရေတတ်ရေကိုပုံနဲ့တည်းဆွဲကြည့်ပေါ်လာလေးလားလေးပါဘူးလေးနေတဲ့သဘောထင်ရှားရင်အဘောဓာလေးထင်ရှားဘူးလားထင်ရှားပါတယ်တခါတည်းအကြတော့လေကြွားလေလို့မှတ်လိုက်တဲ့ကံမှာဟောပေါ်ပါလာတာမထင်ရှားဘူးလားထင်ရှားပါတယ်အဲ့ဒီပေါ်ပါလာတဲ့သဘောလေးဟာဘုရားယောဂီများတည်ဇောတတ်ရဲ့သဘောတည်ဇောဆိုတာပူတာအေးတာနှွေးတာမိတတ် ဘာကြလဲမိဓာတ်ဆိုတာကဟောဘုန်းကြီးတို့ယောဂီများအပေါ်နာအလေးလားမိကိုဓမ္မလောင်းနေတဲ့ခံမှာရှေ့ကနေလေတိုက်လိုက်ရင်မိမိတွေကအနောက်ဘက်ကိုပါမသွားဘူးလားပါပါဘူး။အေးအနောက်ဘက်ကိုတခါလည်းပါသွားတယ်။ဥမာလောင်းနေတဲ့ခံတောင်ကလေတိုက်လိုက်ရင်ရောက်ဘက်ပါသွားတယ် အဲ့ဒီဒီရောဒပုံမှုလေးထင်ရှားရင်ဒီရောဒလေးထင်ရှားဘာသာလေးထင်ရှားလေဒီရောဒထင်ရှားဒီမှာသိညာရှူရင်းနဲ့တော့ကြွတာလေးရှူရင်းနဲ့ဒီမှာဝါရောဒလေးထင်ရှားတာတွေ့ရတယ်တက္ကတရားမှာအဘောဒထင်ရှားတာတွေ့ရတယ်တက္ကတရားမှာဒီရောဒထင်ရှားတာတွေ့ရလှမ်းလိုက်တဲ့အခါမှာတော့သိချာကြည့်လှမ်းလိုက်တဲ့အခါမှာတော့ယူသဘောကပဲဖို့ထင်ရှားတယ် ဘာသဘောထင်ရှားလဲဒီသဘောပါရွေ့ရွေ့ရည်တွေသဘောနောက်ဆုံးတောင့်တင်းသွားတဲ့သဘောရောမတွေ့ဘူးလားတွေ့ပါဘူးအဲ့ဒီတောင့်သွားတာတင်းသွားတဲ့သဘောကလည်းပဲဝါယောတတ်ဘာတတ်ပါလိမ့်မယ်ဝါယောတတ်ပါဒီဝါယောတတ်လမ်းနေတဲ့သဘောကတော့ဝါယောတတ်ကပဲပူထင်ရှားတယ်ပြဆိုကြည့်လိုက်လန္တာလမ်းမှန်သည်လန္တာလမ်းမှန်သည်ဒေဝေချာချာမြင်အောင်ကြည်ဒေဝေချာချာမြင်အောင်ကြည် ၍နေတာလေးတွေ့ရ၏တွေ့နေတာလေးတွေ့ရ၏ဒေတာဝါယောဓတ္တိဒေတာဝါယောဓတ္တိ လန္တာလမ္မတိလန္တာလမ္မတိသေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်တောင်းမေရာလေးတွေ့ရ၏တောင်းမေရာလေးတွေ့ရ၏ခြင်းနေရာလေးတွေ့ရ၏ခြင်းနေရာလေးတွေ့ရ၏ဧဒဝါယောတတ္တိဧဒဝါယောတတ္တိ ယောဂီပုဂ္ဂိုလ်ကဒီမှာနှမ်းလိုက်တိုင်းနှမ်းလိုက်တိုင်းရွေ့ရွေ့တဲ့သဘောလေးထင်ရှားတာရှိတယ်တက္ကတရားမှာပြင်ပါတဲ့သဘောတောင်းပါတဲ့သဘောတွေ့တယ်ကိုဘုန်းကြီးတို့ယောဂီများဈဉ္ဉံရှောင်ရင်မတွေ့သေးဘူးဆိုရင်အခုတရားဟောပြီးတဲ့အခါရှောင်ကြည့်ပါရှင်းရှင်းလင်းလင်းလေးတွေ့နေလိမ့်မယ်သဘာဝလက္ခဏာလေးဒါပေမဲ့ရှုမှတ်တဲ့အာယုံပေါ်မှာစိတ်အာယုံကြီးစိုက်ထားဖို့တော့မလိုအပ်ဘူးလားမလိုပါဘူး စိတ်ကတရားဒီမှာယုတ်ကြီးကတရားဆိုရင်အမှန်သိပါမလားမသိပါဘူးမသိနိုင်ဘူးအဲဒီရှုမှတ်တဲ့အာရုံပေါ်မှာစိတ်စိတ်လေးတခါကပ်ပါလေရဘုရားတို့တန်းစီရဲ့ကံမှာဘုရားကိုယ်ရင်ရှိမှတန်းလေးရှိတတ်တယ်တချို့တန်းလေးရှင်တန်းတန်းလေးကိုတယောက်ကထိုင်ရင်နောက်တစ်ယောက်ကလွှဲလိုက်ရင်တန်းကိုကင်လွှဲလိုက်တဲ့ကံမှာတန်းပေါ်မှာထိုင်နေတဲ့လူကပါမသွားဘူးလားပါပါဘူးအေးအခုဒီမှာတန်းနေတဲ့ကံမှာဒီမှာစိတ်ကြီးကအဲ့ဒီပုံမှာကတ်ထားတဲ့အတွက်အဲ့ဒီပုံမှာပါသွားတယ် ဒီတခါလေးတောက်လျှောက်ပါသွားရင်ကပ်ပါသွားရင်အဲ့ဒီမှာပို့ရင်ပုံမှန်လေးရင်လေးမှမသိရဘူးလားသိရပါဘူးဓမ္မပါသွားတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာတခါလေးရှင်နဲ့ဖိုးသွားရင်ဖိုးသွားတာသိရတယ်ရောက်သွားရင်ရောက်သွားမှသိရအဲ့လိုပဲဒီမှာလမ်းတဲ့ပုံမှာစမစိတ်လေးကကပ်ပါသွားပြီဆိုရင်သူ့ဟာသူရွှေ့သွားတာသိရတယ်တင်းသွားတာသိရတယ်တောက်သွားတာသိရတယ်စိတ်ကပ်ပါလေပြီးတာမပါရင်သိပါမလားမသိပါဘူးမသိနိုင်ဘူး ဒါမှမဟုတ်အဲ့မှာလမ်းတဲ့အခါမှာရွေ့သဘောလေးထင်ရှားတယ်ထောက်သွားတယ်တင်းသွားတယ်သဘောလေးထင်ရှားတယ်ဒါကိုတွေ့ရတယ်အဲ့ဒါလေးတွေ့ရင်ဝါယောဓာတ်ကိုသိတာဘာဓာတ်ကိုသိတာလဲဝါယောဓာတ်ဝါယောဓာတ်ကိုသိနေတာအဲ့ဒီကခြေလမ်းလေးလှမ်းပြီးလို့လှမ်းမှုလေးဆုံးသွားရင်ဒီခြေတော်လေးမချရဘူးလားချရပါဘူးတချို့ကဖနှောင်းနဲ့ချတာရှိတယ်ဖနှောင်းနဲ့ချပြီးမှခြေပြားကိုချလိုက်တာရှိတယ်အဲ့ဒါခြာလီမှားနေတယ်ချတယ်ဆိုရင်တစ်ပြင်လုံးချရတယ် ဘယ်လိုချရလဲကြွတဲ့ခါတုန်းကတော့တပြင်းလုံးကြွရမှာမဟုတ်ဘူးကြွတဲ့ခါတုန်းကတော့ဖဏောင်လေးစားကြွရတာဖဏောင်လေးကြွပြီးတော့ခြေချားလေးကမလှုပ်ရသေးဘူးအဲ့ဒီမှာလှမ်းတဲ့ခါကျတော့မှခြေချားလေးလှမ်းပြီးလွတ်လိုက်ရတယ်အဲ့ဒီမှာလမ်းမှုလေးဆုံးတဲ့အခါမှာချပြီဆိုတဲ့အခါခြေပွားနဲ့တပြင်းလုံးချရတယ်။အဲ့ဒီမှာချလိုက်တဲ့အခါကျတော့ခန္ဓာကိုယ်ဝိညာဉ်ရှေ့ကိုရောက်လာတဲ့အတွက်ကြောင့်မို့ ပို့ပြီးတော့လင်းမှုမထင်ရှားဘူးလားမထင်ရှားပါဘူး။ဒီလင်းမှုထင်ရှားရင်စိုးစိုးကပြောတယ်အာဘောတတ်တဲ့မထင်ရှားဘူးလားထင်ရှားပါဘူး။တကယ်လို့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ကြနေတဲ့သဘောလေးထင်ရှားရင်ဝါရောတာမထင်ရှားဘူးလားထင်ရှားပါဘူး။ဒီအဲဒါကြောင့်ဒီနေရာလေးမှာဘုရားတို့ဒီမှာ ချတဲ့နေရာမှာတော့အာဘောဓလေးတင်ရှားတယ်ဟောရောတာရောမတင်ရှားဘူးလားဗျာဆိုကြည့်လိုက်ချာတာချာမန်းတိချာတာချာမန်းတိဒေဝေချာချာမြင်အောင်ကြည့်ဒေဝေချာချာမြင်အောင်ကြည့်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧဒ သည်ချာတာချမ်းမှန်သည်ချာတာချမ်းမှန်သည်ဒီဒီချာချာမြင်အောင်ကြည်ဒီဒီချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏လေးနေရာလေးတွေ့ရ၏အေဒါအဘောဓတ္တိအေဒါအဘောဓတ္တိဟောကိုကြည်ဘုန်းကြီးယောဂီများရွေ့နေတဲ့သဘောလေးဝါရောဓာလေးထင်ရှားတယ်တောင့်တင်းတဲ့သဘောလေးထင်ရှားတယ် ပေါ်လာတဲ့သဘောတည်သောတာလေးလည်းထင်ရှားတယ်။လိမ့်ချသွားတဲ့သဘောအာမောတာလည်းထင်ရှားတယ်။ဟောခုကျမ်းနဲ့မိမိခြေဘွားထိတဲ့အခါကျတော့မာသဘောပြောသဘောမထင်ရှားဘူးလား။ထင်ရှားတယ်။မာသဘောပြောသဘောလေးထင်ရှားလာရင်ပထဝီတတ်ဘာတတ်ပါလိမ့်မယ်။ဟောတခါတည်းမှာကျမ်းထမ်းတဲ့သဘောနုညံ့တဲ့သဘောမထင်ရှားဘူးလား။ထင်ရှားပါဘူး။အဲ့ဒါလေးပထဝီတတ်ပဲ။ တကယ်လို့မိမိတို့ပူတာအေးတာလွေးတာတွေဘုန်းကြီးတို့ယာတိကုတို့အလိုက်တစ်ခါတရံမှာနင်းလိုက်တဲ့အခါမှာထိလိုက်တဲ့အခါမှာအေးသွားတာမထင်ရှားဘူးလားထင်ရှားပါတော့ဒီဇောတက်တယ်ပါတန်တိထင်ရှားတာဒီဇောတက်ပါဗျာယာတိကုတို့ပူနေတဲ့အခါနွေးနေတယ်ကြာဘူးသူမထင်ရှားဘူးလားထင်ရှားပါနွေးသဘောလေးထင်ရှားရင်လေဒီဇောတက်ဖြစ်ထင်ရှားဘူးလားထင်ရှားပါအဲ့တော့ဒီမှာချလိုက်တဲ့အခါကျမ်းနဲ့ကျမ်းနဲ့ထိပြီးဆိုတဲ့အခါကျတော့ပထဝီဓာတ်ပူပြီးတော့တင်ရှားတယ်တခါတရံမှာ တည်သောတတ်ဒီထင်ရှားတာမတွေ့ရဘူးလားမတွေ့ရပါဘူးေဆိုလိုက်ထီရာတိမန်တိထီရာတိမန်တိဒေဒေချာချာမြင်အောင်ကြည်ဒေဒေချာချာမြင်အောင်ကြည်မာနေရာလေးတွေ့ရ၏မာနေရာလေးတွေ့ရ၏ပြောနေရာလေးတွေ့ရ၏ပြောနေရာလေးတွေ့ရ၏ တာပထဝီတတ္တိသေတာပထဝီတတ္တိခြိရာခြိမှန်တိခြိရာခြိမှန်တိဒေသေချာချာမြင်အောင်ကြည်ဒေသေချာချာမြင်အောင်ကြည်နုမေနေရာလေးတွေ့ရ၏နုမေနေရာလေးတွေ့ရ၏ဤနေရာလေးတွေ့ရ၏ဤနေရာလေးတွေ့ရ၏ ဧတာတိသောတတ္တိဧတာတိသောတတ္တိဒီစင်းနဲ့ရှောင်ရင်းနဲ့ဒီတက်၄ပါးကိုအကုန်မတွေ့ဘူးလားမတွေ့ပါဘူး။ရှုပြောကြတာရှိတယ်။မာဒီတရားတွေတော့အထုပါရဲ့ကွာ။ဘာမှမသိပါဘူးဖောင်းတာပိန်တာ။ဗဒံမပါဘူးဖောင်းတာပိန်တာပဲရှိတာ။တကယ်တော့သူမသိလို့ဖောင်းတာပိန်တာကိုကဗဒံလေ။ဝါယောတဲ့ဗဒံဒီပါလိမ့်မယ်။ဝါယောတဲ့ကိုရှုနေတာ။ ဘုန်းကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့လေတက်ကိုဝမ်းပိုင်းနဲ့ချက်တိုင်နေရာနေဆောင်ဖမ်းတာဒီမှာနှာသီးရကဆောင်ဖမ်းတာရှိတယ်ရင်ငိုင်းကဖမ်းတာရှိတယ်ဘုန်းကြီးကျေးဇူးရှင်ဆရာတော်ဘုရားကြီးကဝမ်းပိုင်းနဲ့ချက်တိုင်နေရာတွေကနေဝါရောတက်ကိုဆောင်ဖမ်းတယ်တင်းကန်လာတဲ့သဘောနဲ့ရော့ကျသွားတဲ့သဘောတင်းလာတဲ့သဘောရော့သွားတဲ့သဘောဒါလေးပဲသိချက်သိအောင်ရှုနေတာခုဈေးနဲ့ချက်ပြီးရှုရတဲ့အခါကျတော့လေဒါလေးပါတော့အကုန်လုံးမတွေ့ရဘူးလားမရပါဘူးတကယ်ကိုသိချာရှုရတဲ့အခါကျသိချာသိရတယ် သိချင်မရှိတဲ့ပုဂ္ဂိုလ်မှာတော့ဒီတသဘာဝကြီးထင်နိုင်မှာမလားမထင်နိုင်ပါဘူးတဘာဝလက္ခဏာမထင်ဘူးဘုန်းကြီးတို့ယောဂီများတရားမင်းနေတာဘုန်းကြီးတို့ယောဂီများနဲ့အင်တာဗျူးလုပ်တယ်အင်တာဗျူးလုပ်တဲ့အခါမှာယောဂီရှုမှတ်လို့ရပြီလားဘုန်းကြီးမင်းလေးရှိတဲ့စကားဒီလိုဆိုရင်ဘယ်လိုရှုနေလဲရှုရင်ဘာတွေသိပြီလဲလို့မေးရင်ယောဂီပုဂ္ဂိုလ်ကဒီတဘာဝလက္ခဏာကိုမပြောဘဲနဲ့ဘာလို့ပြောလဲ ဖြစ်ပြကိုမြင်ပါတယ်လို့ပြောတယ်။အမြင်ကညာကတွေ့တာကြောနေတယ်ဘုန်းကြီးတို့ယုံကြည်နေတာ။သဘာဝလက္ခဏာထင်ပြီးမှဟိုဘက်ကတိခတလက္ခဏာဆိုတာထင်တယ်။တိခတလက္ခဏာထင်ပြီးတော့အာပြည့်တဲ့အခါသာမညလက္ခဏာထင်တယ်။ဒါဘုန်းကြီးတို့ကြည့်လို့ရှင်မာသီဆရာတော်ဘုရားကြီးရဲ့သောသနာတရိယာအစဉ်အဆက်ယုံကြည်များရဲ့ဉာဏ်ကိုစောင့်ကြည့်ရတာဒီလက္ခဏာ၃ပါးနဲ့စောင့်တာ ဒီလက္ခဏာသုံးပါးနဲ့စောင့်ကြည့်ရတော့ခွန်ကြီးတို့ယောဂီရဲ့အပြောထဲမှာဒီတဘာဝလက္ခဏာကိုသူပြောနိုင်ပြီလားတဘာဝလက္ခဏာပြောနိုင်ပြီဆိုရင်ဒီပုဂ္ဂိုလ်တေချာစွစွဆိုင်ဆိုင်ရှိနေတဲ့ပုဂ္ဂိုလ်ပဲဆိုတာသဘောပေါက်သွားတယ်သူခြေလမ်းတိုင်းခြေလမ်းတိုင်းပဲဖြစ်စေဒီဖောင်းကပိနာပဲဖြစ်စေထိုင်ထပဲဖြစ်စေကိုယ်ဆံပဲဖြစ်စေသူဘာတွေကိုသိနေတယ်သူခန္ဓာကိုယ်ကြီးဟာတည်တည်ရွတ်လှူရှားနေတယ်တည်တည်ရွတ်တွန်းကန်နေတယ်တည်တည်ရွတ်ရွေ့ရှားနေတယ်စသည် အဲ့ဒီသဘောတွေကိုသူပြောနေပြီဆိုရင်သူသဘာဝလက္ခဏာတွေကိုပြောနေပြီတကယ်ကိုရုပ်ခန္ဓာကြီးတကယ်ကိုခန္ဓာကိုယ်ကြီးဆိုတဲ့တဏ္ဍကြောက်ပြီးတော့ဒီထဲမှာရှိနေတဲ့အရှိသဘာဝလေးတွေလှုပ်ရှားရွေ့ရှားနေတဲ့သဘောတွေသူပြောနေဒီဖောင်းတာပင်နာလေးကိုပြောတယ်ဆိုရင်လည်းတကယ်ကျွလို့ဆက်ဆက်ရှုလာပြီဆိုတဲ့ပုဂ္ဂိုလ်ကဝမ်းမိုက်ဆိုတဲ့တရားမထင်တော့ပဲနဲ့တင့်ကန်လာတဲ့သဘောနဲ့ရွှေ့ချသွားတဲ့သဘောဒါလေးပဲသူပြောနေတယ် အဲ့ဒါကြီးပြောနေပြီဆိုရင်သူတဘာဝလက္ခဏာကောင်းကောင်းထင်နေပြီအဲ့ဒီကနေသူဆက်ပြီးတော့သူတရားရှုခိုင်းလို့ရှုလာတဲ့အခါကျတော့ဟောသူသိလာတယ်ဖောင်းတာလေးအစားနေပြီးတော့ဖောင်းတာလေးအလယ်ပိုင်းနဲ့သိတယ်ဖောင်းတာလေးဆုံးသွားတာနဲ့သိတယ်အဲ့ဒီမှာဖောင်းတာလေးရဲ့အစားဖြစ်တာအလယ်တီးတာအဆုံးဖြစ်သွားတာဥပ္ပတိပင်ဆိုတဲ့ဒီမှာဖြစ်တည်ခြင်းဖြစ်တည်ခြင်းနဲ့ဒီကနေ့အစားအလယ်ဆုံးအစားအလယ်ဆုံးဖြစ်တယ် ဒါကိုတချို့ပုဂ္ဂိုလ်ဟာရှုမှတ်တဲ့အခါမှာတပည့်တော်ဖောင်းတာလေးရဲ့အစဖောင်းတာလေးရဲ့လေဖောင်းတာလေးရဲ့ဆိုအစလေဆိုရှုမှတ်ပါလေပြောတယ်တကယ်တော့မဟုတ်ဘူးရှုမှတ်ရတာမဟုတ်ဘူးသိရမှာရှုရင်းနဲ့ဘာလို့ရမှာလဲသိသွားရမှာအစပိုင်းလေးသိသွားရမယ်အလယ်ပိုင်းလေးသိသွားရမယ်ဆုံးပိုင်းလေးသိသွားရမယ်ရှုမှတ်စိတ်လေးကတခါလေကပ်ပါသွားတယ်ဆိုရင်အစလေဆိုအကုန်လုံးသိသွားတယ်ဒါပေမဲ့အလယ်ပိုင်းကပြင်းပြတဲ့အတွက်ကြောင့်ဒီခါလေးမထင်ရှားဘူး အဲ့ဒီကနေပြီးတော့အားကောင်းလာတဲ့အခါကျတော့အလေပိုင်းမထင်ရှားတော့ဘဲနဲ့စပြီးဖြစ်တာလေးရဲ့ဆုံးပြတ်သွားတာလေးရဲ့စဖြစ်တာလေးရဲ့ဆုံးသွားတာလေးရဲ့ဖြစ်တာနဲ့ပြက်တာဖြစ်တာနဲ့ပြက်တာဖြစ်တာနဲ့ပြက်တာအဲ့ဒီကြမှာသိတော့တယ်အဲ့ဒီကြမှာအစာပိုင်းရဲ့ပြီးတယ်အလေပိုင်းမသိတော့အဆုံးပိုင်းပြီးတာဟောနေဆိုရင်ဘောင်းမူလေးစတယ်ဘောင်းမူလေးဆုံးသွားတာလေးပိန်နေဆိုရင်ပိန်မူလေးစတယ်ပိန်မူလေးဆုံးသွားတာလေးဈဉ္ညာသွားနေလေဆိုရင်ကြွနေဆိုရင်ကြွမှုစတယ်ကြွမှုလေးဆုံးသွားတာ လမ်းမှုစားနဲ့လမ်းမှုတွေဆုံးသွားတယ်ချမ်းမှုစားနဲ့ချမ်းမှုတွေဆုံးသွားတယ်အဲဒီလိုစားအဆုံးစားအဆုံးစားအဆုံးအဲဒီလိုတမင်ညာဖြစ်တဲ့သဘောတွေကိုရောဒီဈဉာရှောင်ရင်းနဲ့မသိနိုင်ဘူးလားသိနိုင်ပါဘူးဒီဖြစ်တဲ့ဉာဏ်ကြီးမပေါ်နိုင်ဘူးလားဟုတ်ပါဘူးကဲဘုရားတို့ကျေးဇူးတော်ရှင်တောင်းမြမဟာကန္နာဦးဆရာတော်ဘုရားကြီးကပထမခြေလှမ်းယုံနာတန်းလို့လှမ်းဒုတိယမရှိကြဘူး ဒုတိယခြေနှံယုံနာတန်းကိုလှမ်းတက်တရားမရှိကြဘူးခြေနှံနဲ့ခြေနှံနဲ့ကတလန်းလန်းပြီးတိုင်းတလန်းဖြစ်သွားလိုက်နောက်တလန်းအတိဖြစ်ပေါ်လာလိုက်တလန်းဖြစ်သွားလိုက်တလန်းအတိဖြစ်ပေါ်လာလိုက်မြဲတာတွေ့နေတာလားမမြဲတာတွေ့နေတာမြဲတာတွေ့နေတာတကယ်ကိုဒီဖြစ်ပြဉာဏ်ကိုအဲ့ဒီမှာပေါ်လာဘုန်းကြီးကဟောလို့နားကြီးဝပြီးဖြစ်ပြဉာဏ်သိတာမဟုတ်ဘူးကိုယ့်အကူရှုရင်းနဲ့တကယ်တဘာဝကိုရှုနေရင်းနဲ့တကယ်ကိုတဘာဝလေးရဲ့ ဝင်လာလိုက်ကြောက်ပါလိုက်ရှင်းလိုက်ကျင့်လိုက်ဒီသဘောကိုသိချင်ဉာဏ်နဲ့တွေ့သွားအဲ့လိုဘာဝနာမရဉာဏ်လေးကိုယ့်အကိုပေါ်လာအောင်ရှုလို့ပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ပြဉာဏ်ပေါ်ပြီဘာဉာဏ်ပေါ်ပြီလဲဘုန်းကြီးတို့ပါဠိလိုပြောရင်ဥဒယပယဉာဏ်ဘာဉာဏ်လဲဥဒယပယဉာဏ်ပါအဲ့ဒီဉာဏ်မျိုးကထိုင်ရှုမှဖြစ်တာလားဈဉ္ဉာဏ်ရှောက်ရှုလို့မရဘူးလားမရပါဘူးခင်ဈဉ္ဉာဏ်ရှောက်ရှုရင်းနဲ့ကိုပဲဒီဉာဏ်လေးပေါ်လာ ဆက်လက်ပြီးတော့ကြိုးစားအားထုတ်သွားရင်ဒီလိုယောဂီများထဲထဲဝိပဿနာဉာဏ်လေးအစဉ်စဉ်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဒီဝိပဿနာဉာဏ်လေးစဉ်စဉ်ပြည့်စုံပြီးတော့မဉဏ်ပူဉာဏ်ဖြင့်နိဗ္ဗာန်ကိုမြင်မောင်းအတွေ့နိုင်ဘူးလားဖြစ်နိုင်ပါတယ်အဲ့ဒီလိုဘုန်းကြီးတို့ဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့တကယ်ကိုကိလေသာအသောကုန်ခံပြီးယဟနာဖြစ်သွားတဲ့အာရကရှိပါတယ်ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူကံဤအချိန်လေးမှာ နောက်ဆုံးကိလေသာအသောကုန်ခံပြီးတော့ယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ဟာသူပတ္တယဟန်ကြီးဖြစ်ပါယဟန်ကြီးကဘယ်လိုပါလဲမလဲဒီသူပတ္တယဟန်ကြီးကမြတ်စွာဘုရားပြိဋိဘံစံမှုနောက်ဆုံးအချိန်ကြီးရောက်နေတဲ့အချိန်မှာပြိဋိဘံမစံမင်းမှာယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ဟာနောက်ဆုံးယဟန္တာဒီသူပတ္တယဟန္တာသူပတ္တပြဝိဒိဒီသူပတ္တယဟန်ကြီးပဲအဲ့ဒီသူပတ္တပြဝိဒိယဟန်ကြီးဟာ မြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူတော့မယ်ဆိုတဲ့ဒိဋ္ဌနာကြားတဲ့အခါဟောငါသိကျင်တဲ့မေခွန်လေးကြီးရှိခဲ့တယ်ဒီဘောဓမဗုဒ္ဓအရင်ပွင့်နေတဲ့အရင်ဖြစ်နေတဲ့ဘုရားလိုအမိခံနေကြတဲ့မဂ္ဂင်ကောသနာအစိတကေသကမနာစတဲ့ဘုရားကြီး၆ဆူဆိုပြီးတော့အဲ့ဒီမှာဘုရားလိုအမိခံတဲ့ဒိဋ္ဌိဆရာကြီးတွေပေါ်ခဲ့တယ် အဲ့ဒီဘုရားလိုအမိခံတဲ့ဆရာကြီးတွေကိုသူမေးကြည့်တယ်သိချင်တာကျင့်တော့အဖြစ်မရခဲ့မရခဲ့တော့ဂေါရမဗုဒ္ဓကိုမေးကြည့်တယ်သို့တော့ဒီလောက်ဘုရားကြီးတွေတော့မဖြစ်နိုင်ရင်ဒီဘုရားလေးတော့ဖြစ်နိုင်မှာမလားသူစိတ်ထဲမှာဘုရားကြီးတွေကတော့မဖြစ်နိုင်ရင်ဘုရားလေးဖြစ်နိုင်မှာမဟုတ်ဘူးဆိုပြီးမမေးခဲ့အခုငါချင်းခဲ့တဲ့ဘုရားလေးတော့ပြိမိပါစံတော့မယ်ဆိုပါလားအဲ့တော့ကိုမေးချင်တာလေးလည်းမေးခွင့်ရအောင် သွားမှပဲဆိုပြီးတော့အဲဒီမှာမြတ်စွာဘုရားထံသွားတာအဲဒီအချိန်မှာမြတ်စွာဘုရားရှင်ကိုလိုမြတ်ကြီးတွေးဝမ်းတော်လာအဲဒီတွေးဝမ်းတော်လာနေတဲ့အတွက်ကြောင့်ခန္ဓာကိုယ်အမတန်ပင်ပန်းနေတဲ့အချိန်မှာအဲလိုပင်ပန်းနေတဲ့အချိန်မှာညီတော်အနန္ဒာစောင့်ပြီးနေတယ်မြတ်စွာဘုရားတရင်လုံးတော်မူရာဖြစ်တဲ့အဲဒီမှာနေရာကိုတင်ငန်းများနဲ့ကာယံပြီးတော့စောင့်အဲဒီချိန်သူပ္ပတ္တဉာဏ်ကြီးရောက်လာတဲ့အခါကျတော့ မြတ်စွာဘုရားကိုတွေ့ခွင့်တောင်းတဲ့အခါမှာညီတော်အနန္ဒာတွေ့ခွင့်မပေးဘူး။အားကြောင့်မပေးတာလေဆိုရင်ဒီပုဂ္ဂိုလ်ကြီးဟာမြတ်စွာဘုရားပြိဋိဘဝန်ဆံတော်မူကနိယောဂခံစားနေရတဲ့အချိန်အမေးများထူထူနဲ့ဒုက္ခပေးနေတယ်။အမေးများထူနေတာလည်းဒုက္ခပေးတယ်တူတူနဲ့တော့ဘုမာမကျမ်းမှာကျမ်းမာနေရေးစားမရှိဘူး။အဲဒီမှာမြတ်စွာဘုရားကတွေးဝန်းတော်လာပြီးတော့အင်းအင်းကိုကုန်ခန်းနေတဲ့အချိန်ဖြစ် အဲ့တော့မင်းမြန်ပြီးတော့မြတ်စွာဘုရားကိုဒုက္ခပေးနေမယ်ဆိုပြီးလုံးဝဝင်ခွင့်မပေးဘူးအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယူဝလိမ္မာအနန္တငါဘုရားဒီရှိအောင်ရောက်အောင်လာခဲ့တာဒီတုပ္ပတ္တယဟန်ကြီးတွေ့မှလာခဲ့တာသူ့ကိုဝင်ခွင့်ပြုလိုက်မြတ်စွာဘုရားခွင့်ပြုခံလိုက်တယ်အဲ့ဒီကြတော့မှမြတ်စွာဘုရားခွင့်ပြုခံလိုက်မှဒီတော့အနန္တခွင့်မပြုခြင်းပြုခြင်းနဲ့သူ့ကိုခွင့်ပြုပေးရတယ် အဲ့ဒီခွင့်ပြုပေးလိုက်တဲ့အခါမှာသူမြတ်စွာဘုရားထံရောက်တယ်သူမေးလို့တဲ့စကားကြီးမေးတယ်မေးလို့တာတွေကဘာမှအနှစ်သာရမရှိတဲ့မိဘုံကြီးဖြစ်နေတယ်ဘာကြောင့်လဲဒါတွေဖြည့်ပေးနေလို့လည်းပဲသူဘာသာရဟန်းကြီးဘာမှအကျိုးမများနိုင်တော့ဒီမှာလည်းပြိဋိဘံဝန်ဆံမှုဆိုတာအချိန်ပိုင်းလေးပဲကြာတော့တယ်အဲ့လိုအချိန်ပိုင်းလေးပဲကြာတော့တဲ့အချိန်ဆိုတော့မြတ်စွာဘုရားကဘာသာ ငါဘုရားဟောတဲ့တရားကိုသိကျိုးတည်တည်နာချာဆိုပြီးတော့မြတ်စွာဘုရားအခုဘုန်းကြီးတို့ယောဂီများရှုပွားအားထုတ်နေတဲ့မေခင်တရားဟောပြီးပါတရားလေမေခင်တရားမေခင်ရှိပါတရားသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုရင်မေခင်ဘယ်နှပါလဲရှင်းပါပါအကျဉ်းချုံလိုက်ရင်၃ပါအကျဉ်းချုံလိုက်ရင်ဘယ်နှပါ၃ပါပါတိလမေခင် တမာရီမေခင်ပြညာမေခင်သုံးပါအဲ့ဒီသီလတမာရီမေခင်သုံးပါကိုမြတ်စွာဘုရားဟောပေးတာသူဘာသာရဟန်းကြီးကလည်းမြတ်စွာဘုရားရဲ့ဝေဒနာတော်ကိုခံစားပြီးတော့ပြန်မှန်းကြည့်တော့ခံစားနေရတာကိုမြင်တယ်အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားကိုလည်းသူစွစွဆိုင်ဆိုင်နာကြားတယ်အဲ့လိုစွစွဆိုင်ဆိုင်နာကြားပြီးရခံကြတော့မြတ်စွာဘုရားလည်းပြန်မှန်းတော်မူနေပြီသင်္ကိဗ္ဗဆံဃာလေးလေးကိုသူ့ကိုပြောရဟောရတယ်ဆိုတော့ဘာမောနေမလဲဆိုတာ ကိုယ့်အကိုခံစားကြည့်ပေါ့အဲ့ဒီမှာမြတ်စွာဘုရားပြင်ပန်းကမုန်းနေပြီဆိုတာကိုသူသိတဲ့ခံကြတော့မှမြတ်စွာဘုရားထံကနေကွာမြတ်စွာဘုရားကိုယုံကြည်ပြုပြီးခွာပြီးတော့အဲ့ဒီအင်ချင်းဥယင်ကြီးအတွင်းမှာဈဉ္ဉံလျှောက်ပြီးတော့အာထုံနေတယ်ဘယ်လိုအာထုံနေတာလဲဈဉ္ဉံလျှောက်ပြီးတော့အာထုံနေတယ်ဈဉ္ဉံလျှောက်ပြီးအာထုံနေတယ်ဆိုတဲ့ကူကကိစ္စတော်ဟာကိစ္စမိတိပ္ပန္နတိ သွားနေတဲ့အမူအရာလေးကိုတတိကံပြီးတော့ခြေလန်းတိုင်းခြေလန်းတိုင်းကိုရွေ့နေတဲ့သဘောလေးတွေရွေ့နေတဲ့သဘောလေးတွေအစဉ်စဉ်ရွေ့မှုလေးရဲ့အစဉ်စဉ်ဖြစ်ပြနေတဲ့သဘောလေးတွေဒီချာသိအောင်ရှုနေတယ်။ခြေလန်းတိုင်းခြေလန်းတိုင်းပဲခြေလန်းတိုင်းညာခြေလန်းတိုင်းကြွလန်းလန်းလန်းချတာအဲ့ပုံမှာလည်းတတိကံပြီးရှုမှတ်နေတာအဲ့ဒီရှုမှတ်နေရင်လည်းခန္ဓာတတိအားသမာဓိအားကြီးကောင်းလာတဲ့ခါကျတော့ ရှုရင်းရှုရင်းနဲ့သူ့ရဲ့တဘာဝလက္ခဏာလေးတွေယုံနာလေးတွေမထင်ရှားဘူးလားထင်ရှားပါဘူးအဲ့ဒီကနေဆက်လက်ရှုတဲ့အခါကျတော့ဟောတိကတလက္ခဏာတွေစလေဆုံးသိလာအဲ့ဒီကဆက်လက်ရှုလာတဲ့အခါကျတော့သာမဉ္ဇလက္ခဏာတွေအဖြစ်ပြက်တွေဉာဏ်တွေပေါ်လာအဲ့ဒီကဆက်လက်ရှုတဲ့အခါကျတော့အဖြစ်သဘောမထင်ရှားဘူးအပြက်သဘောတွေထင်ရှားတယ်အဲ့ဒီလိုနဲ့ဆက်လက်ရှုလိုက်တဲ့အခါဝိပဿနာဉာဏ်အားဖြင့်အစဉ်စဉ်ရင့်ကျက်ပြည့်စုံပြီးတော့အဲ့ဒီမှာမဲ့အစဉ်စဉ်ဖူအစဉ်စဉ်ရောက်ပြီးကိလေသာအလုံးကိုခန်းပြီးတော့ ယဟန္တာမထေရကြီးဖြစ်သွားတယ်သူပါတော်ယဟန်ကြီးဘာဖြစ်သွားလဲယဟန္တာပါတော်ထိုင်ရှုမှရင်လားဈဉာလျှောက်ရှုမှရင်လားဈဉာလျှောက်ရှုမှဒါကြောင့်ဈဉာလျှောက်ရှုမှရင်တဲ့တရားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးတရားမရနိုင်ဘူးလားရနိုင်ပါဘူး အဲဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ဉဏ်လျှောက်တဲ့အခါမှာတမန်နာရှာနာရှုမှန်ရမှာလားစူးစူးဆိုင်ဆိုင်ရှုမှန်ရမှာလားစူးစူးဆိုင်ဆိုင်ရှုမှန်ရမှာလားအဲဒီလိုစူးစူးဆိုင်ဆိုင်ရှုမှတ်ခြင်းအပြင်တရားတွေမတွေ့နိုင်ဘူးလားဗျာတွေ့နိုင်ပါဘူးဒီတရားတွေတွေ့သွားနိုင်တယ်ဒါကြောင့်မို့ဈဉ္ဉဏ်လျှောက်တိုင်းလျှောက်တိုင်းဟာတကယ်ကိုဘုန်းကြီးတို့တတိဦးစီးတဲ့စိတ်ကလေးနဲ့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကိုဆွေးဆွေးမြဲမြဲကပ်တည်နေအောင်ပဋိဌာဝိရဆိုင်ပြီးတော့ရှုမှတ်ခြင်းအပြင်မိမိတို့အခု တရားထူးရသွားတဲ့ဒီသုဘဒရဟန်းကြီးကဲ့သို့မိမိတို့လည်းပဲတရားအသိဉာဏ်တူတွေဒီဆယ်ရဲ့အတွင်းလေးနဲ့ရောမရနိုင်ဘူးလားမရနိုင်ပါဘူးဆယ်ဒီအတွင်းနဲ့လည်းပဲဒီတရားအသိဉာဏ်တူတွေအချင်းမဉာဏ်တွေရောမရနိုင်ဘူးလားမရနိုင်ပါဘူးရှင်းနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိကဝေဘိကုကိသံတော်ဝံကိသံမိတိပါဇာနာတိတိတော်ဝံတိတော်မိတိပါဇာနာတိ နိသိဏောဝနိသိဏောမိတိပဇာနာတိတယံနောဝတယံနောမိတိပဇာနာတိဘေကဝေယံတော်များဥချစ်သားတို့ခုနသဗ္ဗရံရှုမှာပေါင်းများအတုကိုနောက်တစ်မျိုးကဘေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်ဒီဝါသွားလျင်ဒီဝါသွားတော်သွားစေသွားကြိုင်သွားစေမူ၏ကိစ္ဆာမိတိသွားသည်ဟူ၏ပဇာနာတိတိဝါတိအောင်ရှုပါလေ။ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါပြီတည်းသာဓုသာဓုသာဓုသုတောင်းမြောင်ကြရအောင်ဤသို့ပြုမြတ်မြတ်ဘုရားသာသနာ့ لا ဆိုတာယ